ခန်းကြီး၁၉အငယ်၁မှ၈ရှင်မင်းသည်အဘရှလုံကြောင့်ငိုကြွေးမိတမ်းတော်မူသည်ဟုယောဘအားကြားပြောလေ၏ထိုနေ့၌အောင်ပွဲသည် လူအပေါင်းတို့တွင်ဝန်းနေเสียအကြောင်းဖြစ်ပြန်၏ရှင်မင်းသည်တားတော်ကြောင့်စိတ်ကျင်နာတော်မူသည်ကို လူအပေါင်းတို့သည် ထိုနေ့၌ကြား၍စစ်တိုက်ရာမှပြေးသောသူတို့သည်ရှက်၍တိတ်ဆိတ်စွာပြေးတတ်တဲ့ကဲ့သို့ မြို့သေးသို့တိတ်ဆိတ်စွာ ပြေးဝင်ကြ၏။ရှင်ဘင်းသည်လည်းမျက်နာကိုဖုံး၍အိုငါသားအဘရှလုံအိုအဘရှလုံငါသားငါသားဟုကြီးသောအတန်နှင့်ငိုကြွေးတော်မူ၏။ယောဘသည် ရှင်ဘင်းထံအိမ်သေးသို့ဝင်၍ကိုရောဤအသက်မှဆ၍တားတော်သမီးတော်မိဖုရားမောင်မမိတ္တန်တို့၏အသက်ကိုကယ်တင်သော ကိုရောကျွန်တို့ကိုယနေ့အရှက်ကွဲစေတော်မူပြီးရန်သူတို့ကိုချစ်၍အဆွေခင်မွန်းတို့ကို မုန်းတော်မူ၏မူမများကျွန်များတို့ကိုပမာဏပြုတော်မူကြောင်းကိုယနေ့ထင်ရှားစွာပြတော်မူပြီးအဘရှလုံသည်အသက်ရှင်၍ကျွန်တော်မျိုးအပေါင်းတို့သည်ယနေ့သေးလျင် အာရတော်မူလိမ့်မည်ဟုယနေ့ကျွန်တော်သိမြင်ပါ၏ယခုမှထတော်မူပါ ကြွ၍ကိုရောကျွန်တို့အားနှစ်သိမ့်သောစကားကို ပြောတော်မူပါကြွတော်မူမူလျင်ယနေ့ညမှအထံတော်၌လူတယောက်မျှမနေပါ ထိုအမှုသည်ငယ်သောရွယ်မှစ၍ယခုတိုင်အောင် ကိုရော၌ဖြစ်လေသမျှသော အမှုထက်တာ၍ဆိုးပါလိမ့်မည်ဟုသာရဖျားကိုတိုင်တည်၍ကျွန်တော်ချိန်ဆိုပါသည်ဟုလျှောက်တော်ရှင်မြင်းသည်ထ၍တကားဝ၌ထိုင်တော်မူ၏ ရှင်မြင်းသည်တကားဝ၌ထိုင်တော်မူသည်ကို လူအပေါင်းတို့သည် ကြားသောအခါအထံတော်သို့ချဉ်ကပ်ကြ၏ဤတွေလလူများမူကားမိမိတို့ နေရာသို့ပြေးသွားကြပြီ အငယ်ကုမဆငါထိုနောက်ဤတွေလအမျိုးနွယ်အပေါင်းတို့ကရှင်မြင်းသည်ဖိလိတိလူအဆရှိသော ရန်သူတို့လက်မှငါတို့ကိုကယ်နှုတ်တော်မူပြီးယခုမှအဘရှလုံရောက်နိုင်ငံတော်မှ ထွက်ပြေးတော်မူရ၏ငါတို့ဘိသိက်ပေး၍ချီးမြှောက်သောအဘရှရုံသည်စစ်တိုက်ပွဲ၌သေပြီးယခုမှရှင်မြင်းကိုတဖန်ဆောင်ခဲ့ရမည်ဟုမဆိုအဘယ်ကြောင့်တိတ်ဆိတ်စွာနေကြသည်ဟု အချင်းချင်းအပြစ်တင်ကြ၏ဒါဝိမင်းကြီးသည်လည်းယေဘရဟိဇာဒုနှင့်အဗျာတာတို့ထံသို့လူကိုဆေလွတ်၍ယူရန်အမျိုးအသက်ကြီးသူတို့ထံသို့တွား၍ပြောရမည်ကား ရှင်မြင်းကိုနန်းတော်သို့ပြန်ပို့ရမည်အမှုမှာသင်တို့သည်အဘယ်ကြောင့်နောက်ကျကြသနည်းရှင်မြင်းသည်ဆန်နန်းတော်၌နေစဉ်အခါဤဒေလမျိုးသားအပေါင်းတို့ပြောတတ်သောစကားကိုကြားတော်မူပြီးသင်တို့သည်ငါညီကိုငါအယိုးငါအသားဖြစ်၍ရှင်မြင်းကို ပြန်ပို့ရမည်အမှုမှာအဘယ်ကြောင့်နောက်ကျကြသနည်းဟု၍၎င်း အာမတအားလည်းတင်းဒီငါအသားငါအယိုးတို့အဝင်ဖြစ်သည်မဟုတ်လောတင်းဒီငါရှိမှယောဘဤကိုစံအစဉ်ဘိုလ်ချုပ်မင်းမဖြစ်လင်ထိုမြတ်မကဖျားသခင်သည်ငါ၌ပြုတော်မူစေတည်းဟု၍၎င်းပြောကြလောဟုမှားလိုက်တော်မူ၏ထိုသောယူဒမျိုးသားအပေါင်းတို့ကိုတညီတညွတ်တီနှလုံးညွတ်စေတော်မူသည်ဖြင့်သူတို့ကကိုရောကျွန်အပေါင်းတို့နှင့်တကွာ ကိုရောတိုင် ပြန်လာတော်မူပါဟုရှင်ဘုရင်အားလျှောက်စေကြ၏ထိုအခါရှင်ဘုရင်သည် ပြန်၍ယော်ဒန်မြစ်သို့ရောက်တော်မူ၏ယူဒအမျိုးသည် ရှင်မြင်းကိုခီးဥချိုပြု၍ယော်ဒန်မြစ်တစ်ဖက်သို့ပို့ခြင်းဟံဂိလဂါလမြို့သို့တွားကြ၏အငယ်16မှ23ဗိယမင်းအမျိုးဖြစ်သောဘာဟုရိမြို့သားဂေယဤသားရှိမိသည်ယူဒအမျိုးသားတို့နှင့်အတူ ဒါဝိဒ်မင်းကြီးကိုခရီးဦးကြိုပြုခြင်းငှါအလျင်အမြန်လိုက်လာ၏။သူနှင့်အတူဗင်္ယာမိန်အမျိုးသားတထောင်၊ရှောလုအဆွေအမျိုး၏ကျွန်ဇိဘနှင့်သူ၏သားတကျိပ်ငါးယောက်၊ကျွန်နှစ်ဆယ်တို့သည်လည်းလိုက်လာ၍ရှင်ဘုရင်ရှေ့တော်၌ယော်ဒန်မြစ်ကိုကူးကြ၏။ကူးတို့လှေသည်နန်းတော်သားများကိုပို့ခြင်းငှါ၎င်း၊အလိုတော်ကိုဆောင်ခြင်းငှါ၎င်းသွားလာလျက်ရှိ၏။ယော်ဒန်မြစ်ကိုကူးတော်မူသောအခါ ဂေယ၏သားရှိမိသည်ရှေ့တော်၌ပြတ်ဝတ်၍ကျွန်တော်အရှင်သည် ကျွန်တော်ကိုအပြစ်ပေးတော်မမူပါနှင့်အရှင်မင်းကြီးသည်ယေရုရှလင်မြို့မှ ထွက်တော်မူသောနေ့၌ကိုရော့ကျွန်သည်လွန်ကျူးစွာပြုမိသောအမှုကို မှတ်တော်မမူပါနှင့်နှလုံးသွင်းတော်မမူပါနှင့်ကိုရော့ကျွန်သည်ပြစ်မှားမိသည်ကိုကိုရော့ကျွန်သိပါ၏သို့တော်လည်းယောသအမျိုးသားအပေါင်းတို့အရင် ကျွန်တော်သည်ယနေ့အရှင်မင်းကြီးကို ခီးဥကြိုပြုခြင်းဟံလာပါပြီဟုလျှောက်လေ၏ဇေရုလာသာအပိရှဲကလည်းရှိမိသည်သာရဖျားအခွင့်နှင့်ဘိသိက်ခံသောအရှင်ကိုချိန်ဆသောကြောင့်အသေးသက်ချင်းကိုခံရမည်မဟုတ်လောဟုဆိုတော်ဒါဝိကအိုဇေရုရတာတို့တင်တို့သည်ယနေ့ငါရန်သူလုပ်မိအကြောင်းငါနှင့်အဘယ်သို့ဆန်ကြသနည်း ဣဒရေလအမျိုးသားစုံတယောက်သည်ယနေ့အသေးသက်ခြင်းကိုခံရမည်လောငါသည်ယနေ့ဣဒရေလရှင်မြေဖြစ်သည်ကိုငါသိသည်မဟုတ်လောဟု မိန်တော်မူ၍ရှိမိအားလေတင်းသည်အသေးသက်ခြင်းကို မခံရဟုကြိမ်ဆိုတော်မူ၏ငယ်24မှ30ရှောလူဤသားမေဖိဘောရှက်သည်လည်းရှင်မြင်းကို ခီးဥချိုပြုခြင်းဟံလာ၏ရှင်မြင်းထွက်သောနေ့မှစ၍ ငြိမ်ဝတ်စွာပြန်လာတော်မမူမှီတိုင်အောင်၊သူသည်ခြေတို့ကိုမပြုစု၊မုတ်ဆိတ်ကိုမပြင်ဆင်၊အဝတ်ကိုမလျှော်ဘဲနေပြီ။ရှင်ဘုရင်ကိုခရီးဦးကြိုပြုခြင်းငှါယေရုရှလင်မြို့သို့ရောက်လာသောအခါ၊ရှင်ဘုရင်က၊မေဖိဗောရှက်၊ငါနှင့်အတူအဘယ်ကြောင့်မလိုက်သနည်းဟု မေးတော်မူလျှင်၊အရှင်မင်းကြီး၊ကိုယ်တော်ကျွန်သည်ခြေဆွံ့သောကြောင့်မြည်းစီး၍ကိုယ်တော်ထံသို့သွားခြင်းငှါမြည်းကိုကုန်းနှီးတင်မည်ဟုကြံစဉ်အခါ ကျွန်တော်ကျွန်သည်ကျွန်တော်ကိုလှည့်စားပါ၏အရှင်မင်းကြီးထံတော်၌ကိုရောကျွန်ကိုဂုံးတိုက်ပါပြီတို့ရတွင် အရှင်မင်းကြီးသည်ဘုရားသခင်၏ကောင်းကင်တမန်ကဲ့သို့ဖြစ်တော်မူ၏စိတ်တော်ရှိသည့်အတိုင်းပြုတော်မူပါ ကျွန်တော်အဆွေမျိုးအပေါင်းတို့သည် အရှင်မင်းကြီးရှေ့တော်မှ လူသည်ဖြစ်ကြတော်လဲစပွဲတော်၌စားသောသူတို့နှင့်အတူကိုရော့ကျွန်ကိုနေရာပေးတော်မူပြီးတို့ဖြစ်၍ရှင်မင်းထံတော်၌ ကျွန်တော်မြည်တမ်းရသောအခွင့်သည်အဘယ်သို့ ရှိပါသနည်းဟုပြန်လျှောက်တော်ရှင်မြင်ကတင်ဤအမှုရာတို့ကိုအဘယ်ပြောเสียရှိသနည်းတင်နှင့်ဇိပါသည်မြေကိုဝေ၍ယူရကြမည်ငါစီရင်ပြီဟု မိန်တော်မူ၏မေဖိဘောရှက်ကလည်းအရှင်မင်းကြီးသည်နန်းတော်သို့တဖန်ညင်ဝတ်စွာရောက်တော်မူသောကြောင့်သူသည် အလုံးစုံတို့ကိုပင်ယူပါစေဟုလျှောက်လေ၏အငယ်31မှ 40ဂိလပြည်သားဗာစီလဲဒီလဲယောဂေလိမြို့မှလာ၍ရှင်မြင်းကိုယော်ဒန်မြစ်တစ်ဖက်သို့ပို့ခြင်းဟံကိုရိုနှင့်အတူကူးလေ၏ဗာစီလဲဒီအသက်80ရှိ၍အိုသောသူဖြစ်၏ရှင်မြင်းသည် မဟာနေမြို့မှတက်ချသောကာလပတ်လုံးရှင်မြင်းကိုလှုပ်ကြွေး၏အလွန်ရတတ်သောသူလည်းဖြစ်၏ရှင်မြင်းကလည်းငါနှင့်အတူလိုက်လော့ ယေရုရှလင်မြို့၌တင့်ကိုငါနှင့်အတူငါလှုပ်ကြွေးမိဟုဗာစီလဲအားအမိန့်ရှိလျင်ဗာစီလဲကအရှင်မင်းကြီးနှင့်အတူယေရုရှလင်မြို့သို့တွားရမည်အကြောင်းကျွန်တော်အသက်သည်အဘယ်မျှလောက်ကြံကျွင်းပါသေးသနည်းယနေ့ကျွန်တော်အသက်80ရှိပါပြီကောင်းမကောင်းကိုကျွန်တော်ပိုင်းခြား၍သိနိုင်ပါမည်လော ကိုရောကျွန်ဒီအစမ်းအတော့အရတာကိုမြည်နိုင်ပါမည်လောတည်ခြင်းတဲ့ယောက်ျား တီချင်းတဲ့မိမဆိုသောအတန်ကိုကြားနိုင်ပါမည်လောကိုရောကျွန်ဒီအရှင်မင်းကြီးကိုအဘယ်ကြောင့်နှောက်ယှက်ရပါမည်နီကိုရောကျွန်ဒီအရှင်မင်းကြီးနှင့်တူယော်ဒန်မြစ်တစ်ဖက်သို့အနှဲငယ်လိုက်ပါမည်ရှင်မြင်းဒီဤမြတ်လောက်ကြီးစွာသောစုကိုအဘယ်ကြောင့်ချပေးတော်မူမည်နီကိုရောကျွန်ဒီနေရင်မြို့တွင်မိဘတင်းကြိုင်နားမှတရားမိအကြောင်းပြန်သွားရသောအခွင့်ကို ပေးတော်မူပါတို့ရတွင်ကိုရောကျွန် ခိမဟန်ရှိပါ၏အရှင်မင်းကြီးနှင့်အတူလိုက်စေတော်မူပါစိတ်တော်ရှိသည့်အတိုင်းသူ၌ပြုတော်မူပါဟုလျှောက်လေ၏ရှင်မြင်ကလည်းခိမဟန်သည်ငါနှင့်အတူလိုက်ရမည်တင်အလိုရှိသည့်အတိုင်းသူ၌ငါပြုမည်တင်တောင်းတမျှကိုလည်းတင့်ဖို့ငါပြုမည်ဟုမိန်တော်မူ၏လူအပေါင်းတို့သည်လည်းယော်ဒန်မြစ်ကိုကူးကြ၏ရှင်မြင်သည် ကိုယ်တိုင်ကူးပြီးမှဗာစီလဲကိုနှမ်း၍ ကောင်းကြီးပေးတော်မူသဖြင့်၊သူသည်မိမိနေရာသို့ ပြန်သွား၏။ရှင်ဘုရင်သည်ဂိလဂါလမြို့သို့ကြွတော်မူ၏။ခိမဟံသည်လည်းလိုက်လေ၏။ယုဒအမျိုးသားရှိသမျှတို့နှင့်ဣသရေလအမျိုးသားတဝက်တို့သည် ရှင်ဘုရင်ကိုပို့ကြ၏။တဖန်ဣသရေလအမျိုးသားအပေါင်းတို့သည် ရှင်ဘုရင်ထံတော်သို့လာ၍ ကျွန်တော်တို့ညီကိုဖြစ်သောယုဒအမျိုးသားတို့သည် ကိုယ်တော်ကိုခိုးယူ၍ကိုယ်တော်နှင့်တကွနန်းတော်သားကိုယ်တော်၏လူအပေါင်းတို့ကိုအဘယ်ကြောင့်ယော်ဒန်မြစ်တဘက်သို့ပို့ရကြမည်နည်းဟုလျှောက်ကြသော်၊ယုဒအမျိုးသားအပေါင်းတို့က၊ရှင်ဘုရင်သည်ငါတို့နှင့် ပေါက်ဘော်တော်သည်ဖြစ်၍၊ဤအမှု၌သင်တို့သည်အဘယ်ကြောင့်စိတ်ဆိုးကြသနည်း။ရှင်ဘုရင်၏ရိက္ခာတော်ကိုငါတို့စားကြသလော။ငါတို့အားတစုံတခုသောဆုကို ပေးတော်မူသလိုဟုဣဒရေလအမျိုးသားတို့အားပြန်ပြောကြ၏ဣဒရေလအမျိုးသားတို့ကလည်းငါတို့သည်ရှင်မြေ၌ဆယ်ဖို့တို့ကိုဆိုင်ကြ၏ဒါဝိအမျိုးကိုတင်တို့ဆိုင်သည်ထက်ငါတို့တာ၍ဆိုင်ကြ၏ရှင်မြေကိုပြန်ပို့ခြင်းအမှုတွင်ငါတို့နှင့်ရှေးဥစွာမတိုင်ပင်ပဲအဘဲကြောင့်ငါတို့ကိုမထီမဲ့မြင်ပြုကြသည်နည်းဟုယူဒအမျိုးသားတို့ကိုပြန်ပြောကြ၏ တို့အတွင်ဣဒရေလ အမျိုးသားတို့စကားထက်ယုဒအမျိုးသားတို့စကားသည်သာ၍ခိုင်ခံ့၏အငယ်9မှ15ထိုနောက်ဣဒရေလအမျိုးနွယ်အပေါင်းတို့ကရှင်မြင်းသည်ဖိလိတိလူအဆရှိသောရန်သူတို့လက်မှငါတို့ကိုကယ်နှုတ်တော်မူပြီးယခုမှအဘရှလုံရောက်နိုင်ငံတော်မှ ထွက်ပြေးတော်မူရ၏ ငါတို့ဘိသိက်ပေး၍ချီးမြှောက်သောအဘရှရုံသည်စစ်တိုက်ပွဲ၌သေပြီးယခုမှရှင်မြင်းကိုတဖန်ဆောင်ခဲ့ရမည်ဟုမဆိုအဘယ်ကြောင့်တိတ်ဆိတ်စွာ နေကြသနည်းဟု အချင်းချင်းအပြစ်တင်ကြ၏ဒါဝိမင်းကြီးသည်လည်းယေဘရဟိဇာဒုနှင့်အဗျာတာတို့ထံသို့ လူကိုဆေလွတ်၍ယူရန်အမျိုး အသက်ကြီးသူတို့ထံသို့တွား၍ပြောရမည်ကား ရှင်မြင်းကိုနန်းတော်သို့ပြန်ပို့ရမည်အမှုမှာသင်တို့သည်အဘယ်ကြောင့်နောက်ကျကြသနည်းရှင်မြင်းသည်ဆန္နန်းတော်၌နေစဉ်အခါဤဒေလမျိုးသားအပေါင်းတို့ပြောတတ်သော စကားကိုကြားတော်မူပြီးသင်တို့သည်ငါညီကိုငါအယိုးငါအသားဖြစ်၍ရှင်မြင်းကို ပြန်ပို့ရမည်အမှုမှာအဘယ်ကြောင့်နောက်ကျကြသနည်းဟု၍၎င်း အာမတအားလည်းတင်းဒီငါအသားငါအယိုးတို့အဝင်ဖြစ်သည်မဟုတ်လောတင်းဒီငါရှိမှယောဘဤကိုစံအစဉ်ဘိုလ်ချုပ်မင်းမဖြစ်လင် ထိုမြတ်မကဖျားသခင်သည်ငါ၌ပြုတော်မူစေတည်းဟု၍၎င်းပြောကြလောဟုမှားလိုက်တော်မူ၏ထိုသောယူဒမျိုးသားအပေါင်းတို့ကိုတညီတညွတ်တီနှလုံးညွတ်စေတော်မူသည်ဖြင့်သူတို့ကကိုရောဂျုံအပေါင်းတို့နှင့်တကွာ ကိုရိုတိုင် ပြန်လာတော်မူပါဟုရှင်ဘုရင်အားလျှောက်စေကြ၏ထိုအခါရှင်ဘုရင်သည် ပြန်၍ယော်ဒန်မြစ်သို့ရောက်တော်မူ၏ယူဒန်အမျိုးသည် ရှင်ဘုရင်ကို ခီးဥချိုပြု၍ယော်ဒန်မြစ်တစ်ဖက်သို့ ပို့ခြင်းဟံဂိလဂါလမြို့သို့တွားကြ၏အငယ်16မှ23ဗိယမင်းအမျိုးဖြစ်သောဘာဟုရိမြို့သားဂေယဤသားရှိမိသည် ယုဒအမျိုးသားတို့နှင့်အတူဒါဝိဒ်မင်းကြီးကိုခရီးဦးကြိုပြုခြင်းငှါအလျင်အမြန်လိုက်လာ၏။သူနှင့်အတူဗင်္ယာမိန်အမျိုးသားတထောင်၊ရှောလုအဆွေအမျိုး၏ကျွန်ဇိဘနှင့်သူ၏သားတကျိပ်ငါးယောက်၊ကျွန်နှစ်ဆယ်တို့သည်လည်းလိုက်လာ၍ရှင်ဘုရင်ရှေ့တော်၌ယော်ဒန်မြစ်ကိုကူးကြ၏။ကူးတို့လှေသည်နန်းတော်သားများကို ပို့ခြင်းငှါ၎င်း၊အလိုတော်ကို ဆောင်ခြင်းငှါ၎င်းသွားလာလျက်ရှိ၏ ယော်ဒန်မြစ်ကိုကူးတော်မူသောအခါဂေယဤသားရှိမိသည်ရှေ့တော်၌ပြတ်ဝတ်၍ကျွန်တော်အရှင်သည်ကျွန်တော်ကိုအပြစ်ပေးတော်မမူပါနှင့် အရှင်မင်းကြီးသည်ယေရုရှလင်မြို့မှ ထွက်တော်မူသောနေ့၌ကိုရော့ကျွန်သည်လွန်ကျူးစွာပြုမိသောအမှုကို မှတ်တော်မမူပါနှင့်နှလုံးသွင်းတော်မမူပါနှင့်ကိုရော့ကျွန်သည်ပြစ်မှားမိသည်ကိုကိုရော့ကျွန်သိပါ၏သို့တော်လည်းယောသအမျိုးသားအပေါင်းတို့အရင် ကျွန်တော်သည်ယနေ့အရှင်မင်းကြီးကို ခီးဥကြိုပြုခြင်းဟံလာပါပြီဟုလျှောက်လေ၏ဇေရုလာတာအပိရှဲကလည်းရှိမိသည်သာရဖျားအခွင့်နှင့်ဘိသိက်ခံသောအရှင်ကိုကျိန်ဆဲသောကြောင့်အသေးသက်ချင်းကိုခံရမည်မဟုတ်လောဟုဆိုတော်ဒါဝိဒ်ကအိုဇေရုလာတာတို့သင်တို့သည်ယနေ့ငါရန်သူလုပ်မိအကြောင်းငါနှင့်အဘယ်သို့ဆန်ကြသနည်း ဣဒရေလအမျိုးသားစုံတယောက်သည်ယနေ့အသေးသက်ခြင်းကိုခံရမည်လောငါသည်ယနေ့ဣဒရေလရှင်မြေဖြစ်သည်ကိုငါသိသည်မဟုတ်လောဟု မိန်တော်မူ၍ရှိမိအားလေတင်သည်အသေးသက်ခြင်းကို မခံရဟုကြိမ်ဆိုတော်မူ၏ငယ်24မှ30ရှောလူဤသားမေဖိဘောရှက်သည်လည်းရှင်မြင်းကို ခီးဥချိုပြုခြင်းဟံလာ၏ရှင်မြင်းထွက်သောနေ့မှစ၍ ငြိမ်ဝတ်စွာ ပြန်လာတော်မမူမှီတိုင်အောင်၊သူသည်ခြေတို့ကိုမပြုစု၊မုတ်ဆိတ်ကိုမပြင်ဆင်၊အဝတ်ကိုမလျှော်ဘဲနေပြီ။ရှင်ဘုရင်ကိုခရီးဦးကြိုပြုခြင်းငှါယေရုရှလင်မြို့သို့ရောက်လာသောအခါ၊ရှင်ဘုရင်က၊မေဖိဗောရှက်၊ငါနှင့်အတူအဘယ်ကြောင့်မလိုက်သနည်းဟု မေးတော်မူလျှင်၊အရှင်မင်းကြီး၊ကိုယ်တော်ကျွန်သည်ခြေဆွံ့သောကြောင့်မြည်းစီး၍ကိုယ်တော်ထံသို့သွားခြင်းငှါမြည်းကိုကုန်းနှီးတင်မည်ဟုကြံစဉ်အခါ ကျွန်တော်ကျွန်သည်ကျွန်တော်ကိုလှည့်စားပါ၏အရှင်မင်းကြီးထံတော်၌ကိုတော်ကျွန်ကိုဂုံးတိုက်ပါပြီတို့ရတွင် အရှင်မင်းကြီးသည်ဘုရားသခင်၏ကောင်းကင်တမန်ကဲ့သို့ဖြစ်တော်မူ၏စိတ်တော်ရှိသည့်အတိုင်းပြုတော်မူပါ ကျွန်တော်အဆွေမျိုးအပေါင်းတို့သည်အရှင်မင်းကြီးရှေ့တော်မှလူသည်ဖြစ်ကြတော်လဲစပွဲတော်၌စားသောသူတို့နှင့်အတူကိုရော့ကျွန်ကိုနေရာပေးတော်မူပြီးတို့ဖြစ်၍ရှင်မင်းထံတော်၌ ကျွန်တော်မြည်တမ်းရသောအခွင့်သည်အဘယ်သို့ ရှိပါသနည်းဟုပြန်လျှောက်တော်ရှင်မြင်ကတင်ဤအမှုရာတို့ကိုအဘယ်ပြောเสียရှိသနည်းတင်နှင့်ဇိပါသည်မြေကိုဝေ၍ယူရကြမည်ငါစီရင်ပြီဟု မိန်တော်မူ၏မေဖိဘောရှက်ကလည်းအရှင်မင်းကြီးသည်နန်းတော်သို့တဖန်ညင်ဝတ်စွာရောက်တော်မူသောကြောင့်သူသည်အလုံးစုံတို့ကိုပင်ယူပါစေဟုလျှောက်လေ၏အငယ်31မှ 40ဂိလပြည်သားဗာစီလဲဒီလဲယောဂေလိမြို့မှလာ၍ရှင်မြင်းကိုယော်ဒန်မြစ်တစ်ဖက်သို့ ပို့ခြင်းဟံကိုရိုနှင့်အတူကူးလေ၏ဗာစီလဲဒီအသက်80ရှိ၍အိုသောသူဖြစ်၏ရှင်မြင်းသည်မဟာနေမြို့မှတက်ချသောကာလပတ်လုံးရှင်မြင်းကိုလှုပ်ကြွေး၏အလွန်ရတတ်သောသူလည်းဖြစ်၏ရှင်မြင်းကလည်းငါနှင့်အတူလိုက်လော့ ယေရုရှလင်မြို့၌တင့်ကိုငါနှင့်အတူငါလှုပ်ကြွေးမိဟုဗာစီလဲအားအမိန့်ရှိလျင်ဗာစီလဲကအရှင်မင်းကြီးနှင့်အတူယေရုရှလင်မြို့သို့တွားရမည်အကြောင်းကျွန်တော်အသက်သည်အဘယ်မျှလောက်ကြံကျွင်းပါသေးသနည်းယနေ့ကျွန်တော်အသက်80ရှိပါပြီ ကောင်းမကောင်းကိုကျွန်တော်ပိုင်းခြား၍သိနိုင်ပါမည်လောကိုရော့ကျွန်သည်အစမ်းအတော့အရသာကိုမြည်နိုင်ပါမည်လောတည်ခြင်းတဲ့ယောက်ျား တီချင်းတဲ့မိမဆိုသောအတန်ကိုကြားနိုင်ပါမည်လောကိုရောကျွန်ဒီအရှင်မင်းကြီးကိုအဘယ်ကြောင့်နှောက်ယှက်ရပါမည်နီကိုရောကျွန်ဒီအရှင်မင်းကြီးနှင့်တူယော်ဒန်မြစ်တစ်ဖက်သို့အနှဲငယ်လိုက်ပါမည်ရှင်မြင်းဒီဤမြတ်လောက်ကြီးစွာသောစုကိုအဘယ်ကြောင့်ချပေးတော်မူမည်နီကိုရောကျွန်ဒီနေရင်မြို့တွင်မိဘတင်းကြိုင်နားမှတရားမိအကြောင်းပြန်သွားရသော အခွင့်ကိုပေးတော်မူပါတို့ရတွင်ကိုရောကျွန် ခိမဟန်ရှိပါ၏အရှင်မင်းကြီးနှင့်အတူလိုက်စေတော်မူပါစိတ်တော်ရှိသည့်အတိုင်းသူ၌ပြုတော်မူပါဟုလျှောက်လေ၏ရှင်မြင်ကလည်းခိမဟန်သည်ငါနှင့်အတူလိုက်ရမည်တင်အလိုရှိသည့်အတိုင်းသူ၌ငါပြုမည်တင်တောင်းတမျှကိုလည်းတင့်ဖို့ငါပြုမည်ဟုမိန်တော်မူ၏လူအပေါင်းတို့သည်လည်းယော်ဒန်မြစ်ကိုကူးကြ၏ရှင်မြင်းသည် ကိုယ်တိုင်ကူးပြီးမှဗာစီလဲကိုနမ်း ကောင်းကြီးပေးတော်မူသည်ဖြင့်သူသည်မိမိနေရာသို့ ပြန်သွား၏။ရှင်မြင်းသည်ကိလကာလမြို့သို့ကြွတော်မူ၏။ခိမဟန်သည်လည်းလိုက်လေ၏။ယူဒအမျိုးသားရှိသမျှတို့နှင့်ဣဒရေလအမျိုးသားတဝက်တို့သည်ရှင်မြင်းကိုပို့ချ၏။အငယ်51မှ53တပံဣဒရေလအမျိုးသားအပေါင်းတို့သည်ရှင်မြင်းထံတော်သို့လာ၍ ကျွန်တော်တို့ညီကိုဖြစ်သောယူဒအမျိုးသားတို့သည် ကိုရောကို ခိုးယူ၍ကိုရောနှင့်တကွနန်းတော်သားကိုရောဤလူအပေါင်းတို့ကိုအဘဲကြောင့်ယော်ဒန်မြစ်တစ်ဖက်သို့ ပို့ရကြမည်နည်းဟုလျှောက်ကြသောယူဒမျိုးသားအပေါင်းတို့ကရှင်မြင်းသည်ငါတို့နှင့် ပေါက်ဖို့တော်သည်ဖြစ်၍ဤအမှု၌တင်တို့သည်အဘဲကြောင့်စိတ်ဆိုးကြသည်။ရှင်မြင်းဤရိတ်ခါတော်ကိုငါတို့စားကြသလို ငါတို့အားဇုံတစ်ခုသောဆုကိုပေးတော်မူသလောဟုဣဒရေလအမျိုးသားတို့အားပြန်ပြောကြ၏ဣဒရေလအမျိုးသားတို့ကလည်းငါတို့သည် ရှင်မြေ၌ဆယ်ဖို့တို့ကိုဆိုင်ကြ၏ဒါဝိအမျိုးကိုတင်တို့ဆိုင်သည်ထက်ငါတို့တာ၍ဆိုင်ကြ၏ရှင်မြေကို ပြန်ပို့ခြင်းအမှုတွင်ငါတို့နှင့်ရှေးဥစွာမတိုင်ပင်ပဲအဘဲကြောင့်ငါတို့ကိုမထီမဲ့မြင် ပြုကြသည်နည်းဟုယူဒအမျိုးသားတို့ကို ပြန်ပြောကြ၏ တို့အတွင်ဣဒရေလအမျိုးသားတို့စကားထက်ယုဒအမျိုးသားတို့စကားသည်သာ၍ခိုင်ခံ့၏